ဇခရိအနာဂတိကျမ်းခန်းကြီး1အငယ်1မှ6ဒါရိမီကြီးနန်းဆန်နှစ်နှစ်အထမလတွင်ဤဒေါတာဘာရခိဤတာပရောဖက်ဇာခရီတို့ရောက်လာသောသာဝရဖျား၏နှုတ်ကပတ်တော်ဟူမူကားသာဝရဖျားသည်တင်တို့ဘူဘေးများကို အလွန်အမျက်ထွက်တော်မူပြီသို့တော်လည်းကောင်းကင်ဘူကြီးအရှင်သာဝရဖျား၏အမိန်တော်ကို သူတို့အားဆင့်ဆိုရမည်မှာငါထံသို့ပြန်၍လာကြလော့ဟု ကောင်းကင်ဘုရားရှင်သာရဖျား မိန်တော်မူ၏ငါသည်လည်းတင်တို့ရှိရာသို့ ပြန်လာမည်ဟု ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူ၏ရှေးပရောဖက်တို့ကတင်တို့မကောင်းသောလမ်းမကောင်းသောအကျင့်များကိုယခုကျင်ဆောင်ကြလော့ဟု ကောင်းကင်ဘုရားရှင်သာရဖျား မိန်တော်မူသည်ကိုဆင့်ဆိုလျက် ကြွေးကြော်တော်လဲနားမကြားငါစကားကိုလည်းနားမထောင်သောတင်တို့ဘူဘေးများကဲ့သို့မပြုတ်ကြနှင့်ဟုသာရဖျားမိန်တော်မူ၏ဘူဘေးတို့သည်အဘယ်မှာရှိကြသနည်းပရောဖက်တို့သည် အစဉ်အမြဲအသက်ရှင်တတ်ကြသလိုငါ၏ဂျုံပရောဖက်တို့၌ငါမှားထားသောငါ၏ပညာစကားတို့သည်တင်တို့ဘူဘေးများကိုမိချပြီမဟုတ်လောသူတို့သည်တတိယ၍ ငါတို့ကြင်ကြံပြုမူသည်နှင့်အလျောက်ကောင်းကင်ဘုရားအရှင်ဘုရားသခင်သာရဘုရားသည်ငါတို့၌စီရင်မည်ဟုအကြံရှိတော်မူသည့်အတိုင်းစီရင်တော်မူပြီဟုပြောဆိုကြသည်မဟုတ်လောဟုမိန်တော်မူ၏ငယ်ခုနှစ်မှ7ဒါရီမင်းကြီးနန်းဆန်နှစ်နှစ်ဧကာဒသမလာဒီဟုသောရှေဘလ24ရက်နေ့တွင် ထာဝရဘုရား၏နှုတ်ကပတ်တော်သည်ဣဒောသားဖြစ်သောဗာရခိဤသားပရောဖက်ဇာခရီတို့ရောက်လာ၍ညအခါမြင်ရသောယူပါယုံဟုမူကားမြင်းဒီကို စီးသောလူတဦးသည်ထင်ရှား၍ကျိုင်းတွင်ရှိသောမုရတုတော၌ရက်၏သူနောက်မှหนีသောမြင်းညိုသောမြင်းဖြူသောမြင်းတို့သည်ရှိကြ၏ငါကလည်းအိုသခင် ထိုသူတို့ကားအဘယ်သူနည်းဟု မေးသော်၊ငါနှင့်ပြောဆိုသော ကောင်းကင်တမန်က၊ထိုသူတို့ကားအဘယ်သူဖြစ်သည်ကိုငါပြမည်ဟုဆိုပြီးမှ၊မုရတုတော၌ရပ်သောလူက၊ထိုသူတို့သည်မြေကြီးအရပ်ရပ်တို့ကိုလှည့်လည်၍သွားစေခြင်းငှါထာဝရဘုရားစေလွှတ်တော်မူသောသူဖြစ်ကြသည်ဟု ပြန်ပြော၏။ထိုသူတို့ကလည်း၊အကျွန်ုပ်တို့သည်မြေကြီးအရပ်ရပ်တို့ကို လှဲ့လေ၍သွားပါပြီမြေကြီးတစ်လျှောက်လုံးသည်အမှုမရှိငြိမ်ဝတ်လျက်ရှိပါ၏ဟုမုရတုတော၌ရပ်သောသာရဖျား၏ကောင်းကင်တမန်အားပြန်လျှောက်ကြ၏အငယ်၁၂မှ၁၉တပန်းသာရဖျား၏ကောင်းကင်တမန်ကအိုကောင်းကင်ဘုရားအရှင်သာရဖျားကိုရိုဒီအနှစ်80ပတ်လုံးအမျက်ထွက်တော်မူသော ယေရုရှလင်မြို့နှင့်ယုဒမြို့များကိုအဘယ်မျှကာလပတ်လုံးမသနားဘဲနေတော်မူမည်နည်းဟုမေးလျှောက်သော်၊ထာဝရဘုရားသည်ငါနှင့်ပြောဆိုသော ကောင်းကင်တမန်အားကောင်းသောစကား၊နှစ်သိမ့်စေသောစကားပြန်ပြောတော်မူ၏။ငါနှင့်ပြောဆိုသော ကောင်းကင်တမန်ကလည်း၊ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏အမိန့်တော်ကိုဆင့်ဆို၍ကြွေးကြော်ရမည်မှာ ငါသည်ယေရုရှလင်မြို့နှင့်ဇိအုန်တောင်အဘို့အလွန်ကြင်နာသောစိတ်အားကြီး၏။ငြိမ်ဝပ်စွာနေသောတပါးအမျိုးသားတို့ကို အလွန်အမျက်ထွက်၏။အကြောင်းမူကား၊ငါသည်ယေရုရှလင်မြို့ကို အနည်းငယ်အမျက်ထွက်သောအခါ၊သူတို့သည်ဝိုင်း၍ညှဉ်းဆဲကြပြီ။ထိုကြောင့်ထာဝရဘုရားမိန့်တော်မူသည်ကား၊ကျေးဇူးပြုချင်သောစိတ်နှင့်ယေရုရှလင်မြို့သို့ငါပြန်လာပြီ။ဤမြို့တွင်ငါ့အိမ်ကိုတည်ဆောက်ရမည် မြို့ရွာကိုလည်းတိုင်းထွာရမည်ဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။တဖန်ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏အမိန့်တော်ကိုဆင့်ဆို၍ကြွေးကြော်ရမည်မှာ၊ငါ၏မြို့ရွာတို့သည် အရပ်ရပ်၌နှံ့ပြား၍စည်ပင်ကြလိမ့်မည်။ထာဝရဘုရားသည်ဇိအုန်တောင်သားတို့ကိုနှစ်သိမ့်စေဦးမည်။ယေရုရှလင်မြို့သားတို့ကိုရွေးကောက်၍ပြုစုဦးမည်ဟုမိန့်တော်မူ၏ အငယ်16မှ21တပန်းငါမျှော်ကြည့်၍ဥချိုလေးချောင်းကိုမြင်၏ငါနှင့်ပြောဆိုသော ကောင်းကင်တမန်အားလည်းထိုဥချိုတို့ကအဘယ်သို့နည်းဟုမေးမြန်းသော ထိုဥချိုတို့သည်ယူဒပြည်ဣဒရေလပြည်ယေရုရှလင်မြို့တို့ကိုအယက်ရက်သို့ကွဲပြားစေသောဥချိုဖြစ်သည်ဟုပြန်ပြော၏။ဒါဝရဖျားသည်လည်းလက်သမား၄ဦးတို့ကို ပြတော်မူ၏။ငါကလည်းဤသူတို့သည်အဘယ်အမှုကိုပြုခြင်းငှာလာပါသနည်းဟု မေးလျှောက်တော်ကောင်းကင်တမန်ကထိုဥကြိုတို့သည်အဘယ်သူမျှမျှော်၍မကြည့်ဝန့်အောင်ယူဒပြည်သားတို့ကို ကွဲပြားစေသောဥကြိုဖြစ်ကြ၏ဤလက်သမားတို့သည်ယူဒပြည်သားတို့ကိုကွဲပြားစေခြင်းငှာတိုက်လာသောထိုဥကြိုတို့ကိုချိန်မောင်း၍တပားမျိုး၏ဥကြိုတို့ကိုရှုံချသောသူဖြစ်ကြသည်ဟု 变表一。